တရားတွေဟောလာ35ခုနှစ်ကဝါဇုလာကြီးကစပြီးတော့ဟောလာအခု40ခုနှစ်ဆိုတော့6ခုနှစ်ရှိခု10ဆိုတော့9နှစ်9နှစ်ပြည့်သွားပြီပေါ့အဲမြတ်စွာဘုရားဝါတော်စဉ်ရ12ဝါမြောက်ဝိညာဉ် ပြည်လို့ခေါ်တဲ့ဝရင်စာမြို့အနီးကနလေရုဟုစီမန္နာခေါ်တဲ့ဓမ္မပင်ကြီးမှာမြတ်စွာဘုရားဝါကတော်မူတဲ့အာရုံကဟောထားတဲ့တရားဝိရဇသုံးဆိုတာကိုစပြီးတော့ဟောလာတာသုံးသုံးသတင်းတော့ရှိသွားတယ်အဲဒီမှာလည်းစိတ်ပိုင်းတွေကများတာနဲ့ ဥဒနဲ့ဟောတာသိမပြီးသေးဘူးဒီနေ့ဟောရင်လည်းအကုန်လုံးပြီးမှာမဟုတ်ဘူးနောက်လည်းပဲဘယ်လိုပြင်းလာခေါ်ရအောင်လည်းမသိပါဘူးအဲဒါကဝီနီးပြီးတကမှာနေရာဖြစ်နေတာပါဝင်ပါလေဝီနီးနဲ့စပ်ပြီးတကလားဝီနီးပညာရှင်အကြောင်းလေးတွေလည်းပြန်ပါတယ်အဲ့ဒါတွေလည်းပဲနောက်ဆုံးကြတော့ထည့်ပြီးတော့ဟောရမယ် ဒီနေ့ကဟောခဲ့တာကမြတ်စွာဘုရားကကျက်ကျက်ဥကနေပြီးရှင်းဥစွာပေါက်လာတဲ့ကျက်ဥပမာနဲ့ပြပြီးတော့ဟောခဲ့တယ်ဝိရဇဘုံနာကြီးကအတကြီးတဲ့ပုဂ္ဂိုလ်ကိုယူသိပေးခြင်းမရှိတဲ့အတွက်မြတ်စွာဘုရားကိုဆွဆွဲတာကိုမြတ်စွာဘုရား သူကသူတို့အသက်ကြီးတဲ့ဥစ္စာတကြီးတဲ့ပုဂ္ဂိုလ်ယူရရမယ်ယူရရနေတာမြတ်စွာဘုရားမှာချွေးနေတယ်ဆိုတဲ့အနေနဲ့သူကဆွဆွဲအဲဒါကိုမြတ်စွာဘုရားသင်လျော်တဲ့အကြောင်းနဲ့ဖြည့်ရှင်းပါလေဖြည့်ရှင်းလို့ပြီးတဲ့အခါကာလကျတော့မြတ်စွာဘုရားဟာလောကမှာအကြီးအမြတ်ဆုံးဖြစ်တဲ့အကြောင်းအဲဒီကျက်ဥကပေါက်လာတဲ့ကျက်ကလေးနဲ့ဥပမာပြတ် ယဟုရှိဟုဖြစ်ဖြစ်ဆယ်ဟုဖြစ်ဖြစ်ဆယ်နှစ်ဟုဖြစ်ဖြစ်ပုထာယာနေပြီးရှိဟုစွာပေါက်လာတဲ့ကြက်ကိုဘယ်လိုခေါ်မလဲကြီးခေါ်မလားငယ်ခေါ်မလားမြတ်စွာဘုရားမေးဒီတော့ဝိဇ္ဇာပုံနာကျအရင်ဆုံးပေါက်တဲ့ကြက်ဟာအကြီးဆုံးခေါ်မှာပဲအရင်ဆုံးပေါက်တယ်ဆိုတာအရင်ဆုံးဥလို့မဟုတ်ဘူးအရင်ဆုံးဥလို့မဟုတ်ဘူးနောက်မှဥတဲ့ကြက်ဥကလည်းပဲ

ရုပ်တွေဉာဏ်နဲ့ပေါက်အောင်လုပ်တဲ့နည်းနဲ့ဆိုရင် တခဏလေးပေါက်တာပဲမြင်တော့မမြင်ဘူးပြောတာကြားဘူးလူရစက်ကရိယာလည်းထည့်လိုက်ရင်ဒီဘက်ကနေထည့်ဟိုဘက်ကျတော့ချက်ကလေးပေါက်လာဥဥတိုင်းနိုင်ပြီအနာမြန်လာပဲအဲဒါကြောင့်အရင်ဥသည်ဖြစ်စေနောက်ဥသည်ဖြစ်စေအရင်ဆုံးပေါက်တဲ့ကျဲဥဟာအဲဒီကကျက်ဟာအကြီးဆုံးလို့ခေါ်ရတယ် အဲ့ဒါလိုပဲငါဘုရားလည်းပဲအဝိဇ္ဇာကြီးဟူသောဥပ္ပန္နေမှာအောင်းနေကြတဲ့တတ္တဝါတွေအများတဲ့ကနေပြီးငါဘုရားတစ်ပါးတည်းပဲဝိဇ္ဇာဥပ္ပန္နေကပေါက်ကွဲပြီးတော့ထွက်လာတယ်ရှိဥစွာဝိဇ္ဇာဥပ္ပန္နေကပေါက်ပြီးတော့လာရတယ်ဆိုတော့ငါအကြီးဆုံးပဲဆိုတာကိုမြတ်စွာဘုရားဟောထားပါတယ်အဲ့ဒါကိုဒီမှာ ပါဠိလေးနဲ့ဆောင်မှုထဲထည့်ထားတဲ့ဒါသာဝေဘုရားရှိတဲ့ပုဂ္ဂိုလ်ကြီးကြည့်ဖို့ပေါ်တယ်ယမနာဝိရိဇာပုံနာဧဝမေဝခောဤကျဲ့ဟုမာရှိဥသာပေါသောကျဲ့ဥပမာနှင့်ဒုသာလင်းအဟံငါတရားသည်အဝိဇ္ဇကတာယအဝိဇ္ဇာ၌ရောက်နေသောဝါအဝိဇ္ဇာမကင်းသေးသော အန္တဘုဒ္ဓယဝိဇ္ဇာတိဟုသောဥက္ကွန်တွင်၌ဖြစ်နေသောပရိယောနာရာယဝိဇ္ဇာတိဟုသောဥက္ကွန်ဖြင့်မေ့ရှေဖုံးလွှမ်းထသောပဇာယတတ္တဝါတွေ၌တတ္တဝါတွေမှာအဝိဇ္ဇာမကင်းတဲ့သတ္တဝါတွေဝိဇ္ဇာဥပ္ပနေနေတာနဲ့တူတယ်အဝိဇ္ဇာအများအားဖုံးလွှမ်းနေတယ်တဲ့ဒီနေ့ကလာကတော့ပြောခဲ့ပြီမြင်နိုင်ကြားတဲ့ဓဝါ၆ပါးကပေါ်တဲ့ယုံနာတွေကိုအမှန်တိုင်းမသိတာဝိဇ္ဇာပဲ အဲမြင်လို့ရှိရင်မြင်စဉ်ကာလကထင်ရှားတဲ့မျက်စိရဲ့အဆင်းရဲ့မြင်သိမှုရဲ့အဲဒါတွေကိုဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေကမြဲတဲ့အနေနဲ့ထင်နေတာပဲ။အင်းမြညာကလည်းမြဲတယ်ကြာကနာယကစသည်ရာဒုတိယကဒီကုသဉာဏ်ရာအဲ့ဒါတွေအကုန်လုံးပေါင်းပြီးတော့အတွေ့အကြုံတွေအကုန်လုံးဟာမြဲတဲ့အနေနဲ့သူဟာထင်နေတာကိုယ်ကိုယ်လည်းမြဲ၊သူများကိုယ်လည်းမြဲ။ ချမ်းသာတယ်ကောင်းတယ်လို့လည်းထင်နေတယ်အတ္တကောင်တက်ရှင်နေတယ်ကောင်းတယ်လို့လည်းထင်နေတယ်အဲ့ဒါဟာအဝိဇ္ဇာပဲအဲ့ဒါမြင်နေကြတဲ့အဝိဇ္ဇာရှင်းဥစွာဖြစ်ဝိပဿနာပြုနိုင်တဲ့ပုဂ္ဂိုလ်တွေအဝိဇ္ဇာဖြစ်အခုဝိပဿနာရှုတာအဲ့ဒီအဝိဇ္ဇာပယ်နေအောင်လို့ရှုရတာမြင်ပြီးပြီးချင်းကြားပြီးပြီးချင်းအဝိဇ္ဇာမလာသေးခင်ကိုမြင်တဲ့သဘောကြားတဲ့သဘောလေးမှန်နေပြီးအောင်လို့မြင်မြင်နေကြားရင်ကြားရစသည်ဖြင့်ဒီလိုရှုနေရတာဒီနေ့ကဘုရားကြီးက ဟောခဲ့ပါပြီညုံလာကြီးကဟောခဲ့ပါပြီအဲဒီအဝိဇ္ဇာဥက္ကွန်ဖြင့်မှဲ့ဆက်ပြီးတော့နေတဲ့တ attva တွေအဝိဇ္ဇာဖုံးလွှမ်းပြီးတော့နေတဲ့ attva တွေအဲဒီ attva တွေရဲ့မှာဝိဇ္ဇာနာကောတံဝိဇ္ဇာတိဥသောဥက္ကုံမောပဒါလေးတို့ဖောက်ခွဲ၍ဧကောဝငါတဘာတိသာလျင်လောကေလောကနဲ့အနုတ္တရံ သူ့ရဲ့လွန်ကဲမရှိအများဆုံးဖြစ်သောသမ္မာသမ္ဗောဓိသမ္မာသမ္ဗောဓိဉာဏ်ကိုဟာဘုရားပြကြောင်းဉာဏ်ကိုအဘိဓမ္မဘုရားထိုးထွင်း၍ပြီးလာခဲ့သည်ယမနာဝိဇ္ဇပုံနာတသမထိုးကြောင့်သောဟန်ထုံလာသည်လောကသာလောကဤဝါလောကရဲ့စေထောအကြီးဆုံးသည်စေထောအများဆုံးသည်ဟောတိဖြစ်ပေ၏အဲငါဘုရားကဝိဇ္ဇာဖုံးလွှမ်းနေတဲ့တ attva တွေထဲမှာငါဘုရားတပါးတည်းပဲ သမ္မာတံဘောဓိဆိုတဲ့ဘုရားဖြစ်ကြောင်းညာအရဟတမေအဲအရဟတမေအရဟတပုညာနဲ့သဗ္ဗညုတဉာဏ်နဲ့ရပြီဘုရားဖြစ်လာခဲ့တယ်ဒီတော့ငါဘုရားအကြီးဆုံးပဲအမြတ်ဆုံးပဲဟိုကကျဲဖို့အရင်ဆုံးပေါ့ပဲကျဲကျဲကအကြီးဆုံးဖြစ်တယ်လို့ပဲငါဘုရားအကြီးဆုံးမြတ်ဆုံးဒီတော့ငါဘုရားက ဒီပြင်ပုဂ္ဂိုလ်တွေအသက်ကြီးတာနဲ့ယူသိပေးကြမလို့ဘူးတဲ့အသက်ကြီးတာရင်မွေးလို့တာအသက်ကြီးတာကိုဘာမှဂုဏ်ရှိတာမဟုတ်ဘူးအဲမြတ်စွာဘုရားကဝိဇ္ဇာဥပ္ပုံကိုဖောက်ခွဲပြီးတော့အလုံးစုံတရားတွေပြီးတဲ့ဘုရားပြည့်လာတယ်ငါဘုရားတစ်ပါးတည်းဖြစ်တာအကြီးဆုံးပဲအမြတ်ဆုံးပဲအဲ့ဒါကိုမြတ်စွာဘုရားဟောကြားတော်မူပါတယ်အဲ့ဒါကိုဘုန်းကြီးတွေဆောင်းဖို့ကလေးသုံးခုစီရတယ် ဥက္ကုံညာမပထမပေါက်ရကျက်တူသွားတယ်ဒါတော့ထင်ရှားတယ်အဲဥထဲမှာနေတဲ့ကျက်ကျက်ဥအကောင်ပေါင်းမှကျက်ဥလေးတွေအဲ့ဒါလေးရှစ်လုံးဆယ်လုံးဆယ်နှလုံးမှာပြထားတယ်ဒါတဲ့များကျင်လည်းများမှာပေါ့လေအဲ့ဒီကရှင်းဥသာပေါက်လာတဲ့ကျက်နဲ့အလားတူပါအလားတူပါပဲရှင်းဥသာပေါက်လာရင်အဲ့ဒီကျက်ဟာအကြီးဆုံးကျက်လို့ခေါ်ရမှာပဲဥက္ကုံညာမပထမပေါက်ရကျက်တူသွား ဝိဇာမောဟဥပ္ပမအထွက်ရာရှိဥစွာဥပ္ပံဆိုတာတရားတော်အရာချင်းဝိဇာမောဟပဲမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်နေယုံနာတရားတွေဒုက္ခသစ္စာတရားတွေအမှန်တည်းမသိတဲ့မြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်သတ္တဝါအနေနဲ့လွဲပြီးနေတဲ့ဝိဇာမောဟဟာဥပ္ပံပဲသူဖုံးလွှမ်းနေတာတဲ့မြင်နိုင်မြင်နိုင်ဖုံးလွှမ်းကြားတဲ့နာနဲ့စသည်နဲ့တွေ့ချင်တဲ့ကိုယ်တိုင်ဆံတဲ့လူစားတဲ့စိတ်ကူးစဉ်းစားကြံတဲ့ဓဝါ၆ပါးကထင်ရှားပေါ်တိုင်းပေါ်တိုင်း အလွဲအမောကရှင်းဥစွာအလွဲတွေပြီးပြီးပြီးတော့ဖုံးလွှမ်းတယ်အဲ့ဒီအလွဲအတိုင်းပဲပြီးနေကြတာအဲ့ဒါဥပ္ပုံဖုံးနေတာတဲ့အဲ့ဒီဥပ္ပုံကနေပြီးရှင်းဥစွာထွက်လာတာငါပြရှင်းဥစွာထွက်လာတာထို့ကြောင့်လောကကြီးမြတ်လားဗုဒ္ဓဘုရားလားဒါကြောင့်မို့ဘုရားမြတ်စွာဘုရားဟာအကြီးဆုံးအမြတ်ဆုံးပဲရှင်းဥစွာ ဝင်ထောပါပေါ်လာတော့ကြီးဆုံးညာဆောင်ဖြစ်ပြီလို့ဒါဘုရားအောင်ပြုရတိုင်းဆွေးရမယ်ဥပ္ပဝမြာမပထမပေါရကျက်တူစွာဥပ္ပဝမြာမပထမပေါရကျက်တူစွာ ဖြစ်အောင်ရှင်းဥစွာဝိဇ္ဇာဥပ္ပုန်ကဘယ်ဘုံပဲနည်းဖြစ်တယ်ဆိုတာသိပါလို့အာရရံခောပနာမေယမနာစသည်ချင်းကညာအထုလာတဲ့ဘုံကိုခေါ်ကြပါတယ်ဒီဝိရဇဘုံသားကြီးကလည်းဘယ်ဘုံပဲနည်းနဲ့ဥပ္ပုန်ကထွက်လာတယ်ဆိုသူလည်းပဲသိကျင်မှာပါပဲအဲဒီကြောင့်လည်းပဲသက္ကရာဖွင့်ပြထားပဲဒါကြောင့်မြတ်စွာဘုရားအာရရံခောပနာမေယမနာဝိရိယဟောသည်စသည်ချင်း ဝိဇ္ဇာဥပ္ပန္နေကထွက်လာခြင်းအကြောင်းအကျင့်ကိုခေါ်ရတယ်ယမနာဝေဒဇဘုံနာမင်းဟာရီဝိရိယံလုံးလာဝိရိယကိုဘာလုံးလာဝိရိယဒီအာရဒံအာထဝပြည်ပြီးဖြစ်၍အာတလိနာတွန့်ဆုံခြင်းမရှိသေးဟောသည်ဖြစ်ခဲ့၏ဒီဝိဇ္ဇာဥပ္ပန္နေကထွက်နေအောင်လို့ကျင့်ရတာဟာ တင်းတင်းကျပ်ကျပ်နဲ့ဝိရိယအားထုတ်လာတာတဲ့ဘောဘောဆာဆာမဟုတ်ဘူးဘောဘောဆာဆာနဲ့အာမထုတ်ခိုင်းတဲ့ပြင်းကြီးနေလို့တော့မဖြစ်ဘူးတင်းတင်းကျပ်ကျပ်နဲ့အားထုတ်ရတယ်ငါဗျာလုံးလဝိရိယကိုအားထုတ်ခဲ့ပြီอืมတွန့်ဆုတ်ခြင်းမရှိဘူးမတွန့်မဆုတ်အားထုတ်ရတယ်တဲ့ဒါလည်းညညစရာပဲဘုညာရှိရမြတ်ဘုရင်လေးပြတယ်ညညဝယ်နီးဝယ်ဗုဒ္ဓအကျင့်တရားတော် ဘုရားကျင့်ဟာကျင့်ယူဝင်လည်းကောင်းတယ်နိယူဝင်လည်းကောင်းတယ်အဲ့ဒီတိုင်းကျင့်ရမှာဘုရားကျင့်တယ်လို့ပဲဘုရားတိသားတွေကတရားကျင့်ရမှာအဲလုံးလဝိရိယတင်းတင်းကျပ်နဲ့မဆုံးမနေအားထုတ်ရမှာရောတိရတော်လေးအားထုတ်ရမှာမဟုတ်ဘူးအခုတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေကအဲ့ဒါအထူးသတိပြုစရာကောင်းတယ်ရောရောလေးအားထုတ်နေရင်သမာဓိမဖြစ်ဘူးသမာဓိမဖြစ်ရင်ဉာဏ်မဖြစ်ဘူးတချို့ကဉာဏ်သင်တရားကနာကျင်တယ်နာကျင်ပေမဲ့သူတို့မှဉာဏ်သင်တရားကရှင်းမှာမဖြစ်ပဲမဖြစ်တော့ဉာဏ်သင်တရားဟောဖို့ရ နာဖို့ရကမ္မထဆရာတွေအခွင့်မပြုဘူးအဲဒီလိုခါလေးခဏခဏကြုံပါလေဘယ်မကျင်နာဘူးသူတို့ကိုဉာဏ်ရှင်တရားနာခွင့်မပြုရမလားလို့ခွင့်မပြုတိုက်လို့မပြုတာဘောပြုတိုက်လို့ရှိရင်တရားဟောတယ်အဲတရားပြနေတဲ့ကံဆရာတွေကခွင့်ပြုခြင်းပါပဲဉာဏ်ဉာဏ်ကတရားပြည့်စုံမယ်ဆိုရင်တရားအတွင်းဉာဏ်ရှင်တွေပြည့်စုံရင်တရားအတွင်းခွင့်ပြုလို့ရတယ် အရှင်သင်ပါပဲမြန်မြန်ခွင့်ပြုပါလေလေဝမ်းမြောက်စရာကောင်းနေတယ်ပဲအဲတော့ဗန္ဒစရာတွေကတော့ခွင့်ပြုရင်ပါပဲမိမိတို့အားထုတ်တဲ့ပုဂ္ဂိုလ်တွေကရော်ရဲနေလို့ရမပြည့်စုံမပြည့်စုံဒါတော့ဘုန်းကြီးတို့အနေအားဖြင့်တော့ပရိသတ်စုတာလူစုတာပါပဲတပည့်ပရိသတ်စုတာတရားအစစ်အမှန်တွေကိုပြည့်စုံအောင်အားထုတ်ခိုင်းတာမဟုတ်ဘူးသူတို့ရဲ့တတိသားပရိသတ်တွေ အလွယ်တကူရအောင်ညာညာတရားပြည့်စုံတယ်ဆိုရင်ဒုတိယပိုကြိုက်တာတော့အဲဆယ်ရက်နဲ့တရားပြည့်စုံတယ်ဆိုရင်ပိုကြိုက်တယ်9ရက်ဆိုရင်ပိုကြိုက်တယ်ဟောပြီးတော့9ရက်လောက်လာနောက်နောက်တော့တဖြည်းဖြည်း9ရက်တော့3ရက်တော့လာကြအောင်မှာပါပဲအဲနည်းနည်းညာညာတရားပြည့်စုံတယ်ဆိုလို့ရှိရင်လူတွေကသဘောကျတာက လူစုတဲ့ဤတရားထဲနဲ့တရားပြည့်စုံတယ်ဆိုရင်ပိုးသဘောကျမှာပဲ အဲဒီလိုမဟုတ်ဘူးယောတိရတော့အာထုံးခြင်းဒီနေ့ချင်းအာထုံးမှာတတိယမှတ်ရမုတ်တတိသည်ဥပတိတာအာယုံ၌ကာရွေခြင်းသည်အာသမုဒ္ဒမင်းမလျော်သည်ဟောသည်ဖြစ်ခဲ့၏မှတ်ရတဲ့တတိကလည်းမမေ့ဘူးတဲ့ဘာမှမဆိုအကုန်လုံးတတိဟာရှိနေတာပဲတတိမေ့သွားတာလည်းမရှိဘူးအဲ့ဒါလေးကိုဘုန်းကြီးဆောင်မလို့ထားအဲ့ဒါကတော့တရားထုတဲ့ပုဂ္ဂိုလ်တွေမြည်ဖို့ပါလုံးလာမစုံ အာထုတ်ခဲ့သည်အဲလုံးလားအာထုတ်မှုဝိရိယဟာနောက်မဆုတ်ဖ ೇನೆ ကျင်းနေရင်ပြည့်စုံအာထုတ်ခဲ့ပါပြီတဲ့မြတ်စွာဘုရားဟောတယ်တတိမမေကရွေခြင်းသည်တဲ့တတိကလည်းမေ့တယ်လို့မရှိဘူးပြီးစီရရှုမှတ်စီရတွေအကုန်လုံးမှတ်နိုင်ပြီးတော့တတိထင်းနေတာပဲမြင်မြင်လာကြရင်ကြားတာကောင်းတာပိန်တာကိုယ်တာဆန်းတာစိတ်ကူးတာစဉ်းစားတာစသဖြင့်ဘာမှအလုံးမရှိဘဲနဲ့

ပူပင်ခြင်းမရှိဘဲနဲ့ငြင်းနေပါပြီတဲ့တရားအထုတ်ခါကအစာတိုင်းမှာဆိုလို့ရှိရင်ကိုယ်မှာပင်မမှုတွေရှိပါလေညောင်းလိုက်ပူလိုက်နားလိုက်ကျင်လိုက်ကြိုက်ခဲလိုက်ရုပ်ဝေဒနာတွေကြာကြီးခံစားရအဲတရားမှတကယ်ကောင်းလာပြီဆိုတဲ့အခါကျအဲ့ဒါတွေမရှိဘူးဘုလိုငြိမ့်တာကိုယ်ကကိုယ်ကငြိမ့်အေးလို့ကြာကြီးထိုင်းလည်းဘာမှဖြစ်ဘူးတနာကြီးထိုင်းလည်းဘာမှဖြစ်ဘူးနှစ်နာရီသုံးနာရီထိုင်းလည်းဘာမှမဖြစ်ဘူးဆိုတာပင်ပန်းမရှိဘူးကိုယ်လည်းပဲ အပင်မပန်းကြီးနေပါသေးတဲ့ကိုယ်လည်းမပန်းအေးချနေပြီအဲ့ဒီစင်ကြပါမှာအရေးကြီးတယ်အထူးအားဖြင့်ဥရိယဗျာညာနဲ့သင်္ခါရုပ္ပခဏညာနဲ့ရောက်တဲ့အခါမှာအန္တအေးချမ်းတာပဲကိုယ်ထဲမှာနေလို့ထိုင်လို့အန္တချမ်းတာသင်္ခါရုပ္ပခဏညာကပို့ပြီးတော့ငြင်းသိမ်မွေ့တာပေါ့အန္တကောင်းပါလားသမာယိတံစိတ်တံဧကကံစိတ်တံစိတ်ကိုသမာယိတံကောင်းစွာထားပြီးဖြစ်ဧကကံ တခုတည်းသောအာယုံရှိလျက်မပြန့်လင်တော့မလှုပ်ရှားတော့ရင်စိတ်ကလည်းပဲရှုတဲ့အာယုံမှာကောင်းစွာထားလို့အဲဒါသမာဟိတကောင်းစွာထားတယ်စိတ်တည်ကြည်တယ်လို့ခေါ်တာပါပဲတည်ကြည်တယ်လို့ဒီလိုလည်းပြန်ရပါတယ်စိတ်လည်းတည်ကြည်နေပြီအဲဒီကြီးနေတော့ဧကကံတစ်ခုတည်းသောအာယုံရှိတယ်တစ်ခုတည်းသောအာယုံရှုရှုစရာအာယုံနဲ့တစ်ခုတည်းပြင်းပြင်းအာယုံတွေကိုစိတ်မသွားဘူး ဒီကိစ္စအာယုံဖို့ရှိနေတော့လှုပ်ရှားခြင်းမရှိဘူးပေါ့လေအာဆလလှုပ်ရှားခြင်းမရှိဘူးတဲ့အဲလိုလည်းဖြစ်နေပါပြီတဲ့အဲဒါကိုကောင်းစွာချတပါးစိတ်တည်ကောင်းစွာလည်းစိတ်လေးထားတပါးဆိုတာဒီကိစ္စတော့အာယုံပေါ့တပါးဒီတော့အာယုံမှာစိတ်ကလေးတည်နေပါပြီတဲ့သောခောဟံဇမနာဇမနာဝိရိဇပုံနာသောခောဟံ

နောက်ဒုတိယဇံကလည်းရောက်ပြီးတော့နေခဲ့ပြီတတိယဇံလည်းရောက်နေခဲ့ပြီသုတ္တဇံလည်းရောက်နေခဲ့ပြီအဲဒါဟိုလောကုတ္တရာတရားမဟုတ်သေးဘူးလောကီတရားတွေဇံ၄ပါးအာနာပါနရှုပြီးတော့ဇံ၄ပါးရောက်ကုန်မြတ်စွာဘုရားဟောတယ်ဇံ၄ပါးရောက်ပြီးတော့နေခဲ့ပါပြီအဲဒီဇံ၄ပါးရောက်မှာဒီနေ့ချင်းအာထုပဲနဲ့မရှိဘူးအဲဒီတော့အာထုကမှာဝိပဿနာလည်းဒီတိုင်းပဲအဲဒီဆောင်းမုတ်လေးဆိုရမယ် လုံလာမဆုပ်အထုခဲ့ပြီတတိမမေကပ်၍ခြင်းမည်ကိုယ်လည်းမပန်းအေးကြနေပြီကောင်းစွာသာတပါးစိတ်တည်ပြီအဲဆိုစာရဲနဲ့ဆိုဆိုလို့ရပါဘူး မရှိပါဘူး အေးချမ်းပြီးတော့မပင်မပန်းအေးချမ်းပြီးတော့နေတာဒါကိုယ်လည်းတွေ့ရမှာပဲအာရှုလို့မလို့ဘာမှပင်မခြင်းမရှိဘူးနာဟန်ကြတယ်ပီတိပါဒရီတွေဖြစ်ပြီးတော့နာလို့ချမ်းသာနေတာလေအဲဒီတော့သမာဓိလည်းကောင်းတာဖြစ်နေလို့ကောင်းစွာထားတပါးစိတ်ဒီဒီကုတီသောအာယုရှုမိတဲ့အာယုလေးမှာဟောရင်ဟောတာပြင်ပြင်တာမြင်မြင်တာကြားရင်ကြားတာ ကိုယ်ရကိုယ်ရအာယုံလေးတာယုံတာယုံမဲ့ကပ်ကပ်ပြီးတည်သွားအဲဒီလိုတည်နေပါပြီတဲ့ကိုမြတ်စွာဘုရားမှာတော့ရှိဥစွာဇာမရခင်ကတမာတိဖြစ်လာကုန်ဇာရောက်ခံပြီးတမာတိဖြစ်လာကုန်ဘုရားဥဇာရတမာတိပွားမှာမို့အဲဒီကနောက်ကိုခါရဲပထမဇာရောက်နောက်ဒုတိယဇာတတိယဇာသုတ္တဇာရောက်ပြီးတော့အဲဒီတော့ပြည့်စုံတဲ့ခါကလားဝိဇ္ဇာ၃ပါးကိုရအောင်အထုတ်ခဲ့တယ်

သောဟံထုံငါသည်ဧဝံဥစ္စာခဲ့ပြီးတဲ့အတိုင်းသမာဟိတေစိတ်တေစိတ်တေစိတ်သည်စိတ်တေစိတ်သည်သမာဟိတေကောင်းစွာထားကြည့်ဖြစ်၍ပရိသုတ်တေထေဝဉ္ဉ္စင်ကြလာတော့တရားတာတေထေဝဉ္ဉ္ခွဲဝဲဖြူစင်လာတော့အခုပြောရတဲ့အတိုင်းဇန်နေရတာကိုမြတ်စွာဘုရားတရားထုတ်တာကတော့ဇန်ရပြီးမှဇန်ဝင်စားလိုက် အဲဒီဇံဝိပဿနာရှုအဲဒီလိုဓာတ်မညာရအောင်လို့ရှုတာအဲဒီလိုရှုတာအခုတော့အဲဒီမရောက်သေးဘူးရှုဥစွာကပုဝိနိဝါဒအပင်ဉာဏ်ဖြစ်ပုံကိုရှုဥစွာပြရတယ်အဲဘုရားဆိုခဲ့တဲ့အတိုင်းပထမဇန်ဒုတိယဇန်တတိယဇန်သရုပ်ဇန်ဖြစ်စိတ်ကိုကောင်းစွာထားလို့စိတ်ဟာစင်ကြဲနေပါပြီတဲ့ပရိယောဓာတွေဖိုးဝဲဖြူနေပါပြီတဲ့ပရိသုတ်တွေပရိယောဓာတွေကဖြူစင်လာပါလေ ငင်းငင်းနေအငင်းငင်းနေကိလေသာညစ်ကြေးလည်းကျင်းနေပါပြီဥဝိတုပက္ခိလေပေဒါလည်းဒီလိုပါပဲကျင်းသောဥပ္ပကိလေသာတွေညစ်ကြေးတွေကျင်းနေပါပြီညစ်ကြေးတွေမရှိတော့ပါဘူးတဲ့အဲဒါကိုကောင်းစွာရှုထားစိတ်အားပြည့်နေတဲ့ကောင်းစွာကောင်းစွာရှုပြီးတော့ကောင်းစွာထားလို့စိတ်ဟာအားပြည့်နေပြီကောင်းစွာ တည်ရနေပြီလို့ဆိုလိုပါတယ်။တန်ရှင်းဖြူဖွေးညစ်ကြေးကင်းစင်ပရိသုတ်တွေခြေဝိညာဉ်စင်ကြယ်ပြောတာတွေခြေဝိညာဉ်ကိုယ်ဖြူနေတယ်ဆိုတာတန်ရှင်းဖြူဖွေးနင်းငနေငင်္ဂနာခေါ်တဲ့ညစ်ကြေးလည်းကင်းတယ်ဝိရုပ္ပဥပ္ပကလိတာခေါ်တဲ့တရားတွေလည်းကင်းတယ်ဆိုတာဒါအတူတူပါပဲညစ်ကြေးလည်းကင်းနေပါပြီ။မူရဝုတေနုညသာဖြစ်လာသောကာမေယမှု၌ခံလာသောနုညလည်းဆိုတာ ကိုလိုရှိရာကိုရှုလို့ရတဲ့စိတ်ကိုလိုရှိရာကိုဆွဲဆောင်လို့ရတဲ့စိတ်အဲဒါမူရုနူးညံ့ကိုလိုရှိရာကိုဆွဲလို့မရသေးဘူးစိတ်ကလောဘဒေါသမောဟလိုလိုက်ပြီးဟိုသွားခြင်းဒီသွားခြင်းစိတ်တွေချင်းလို့သိလို့မရသေးဘူးဆိုရင်အဲဒါမူရုမနူးညံ့သေးဘူးမူရုမဖြစ်သေးဘူးသူကကိုလိုရှိရာကိုရှုလို့ရတယ်။ခေါင်းသာပိန်သာတွေခေါင်းသာပိန်သာတွေမြင်လာကြတာတွေပေါ်သမျှတွေပေါ်ရတွေဒါတွေရှုလို့ရတယ်ဆိုရင်အဲဒါ အာနူးညံ့တာကိုလိုရှိရတယ်ရှုလို့ရပြီအဲ့ဒါရှုနိုင်အောင်ကာမဏိရေခံနဲ့ခံကြမ်းတယ်နေမကောင်းထိုင်မကောင်းဖြစ်နေတဲ့အခါမှာအလုံးလုံးလုံးမဖြစ်ဘူးစိတ်မခံကြမ်းတဲ့အခါလည်းပဲသံသဝိပဿနာလုပ်ရအားထုတ်လို့မဖြစ်ဘူးဆိုတာစိတ်ခံကြမ်းနေတာစိတ်တန်ဆန်းဆန်းအားကောင်းနေတာစိတ်တက်တက်ကြွကြွရှိနေမှာဘယ်လိုမှဖြစ်လဲအဲ့ဒါကိုမူရုဘူတေနုညံ့တာဖြစ်ပြီး ကာမဏီရေခံကြနေပြီကာမဏီရေခံကြနေပြီကျမ်းကျမ်းမာမာစိတ်ကြမာနေပါပြီထိတိအာနိစ္စပါတိထိတိတီတီဖြစ်ရအာနိစ္စပါတိလှုပ်ရှားခြင်းကင်းလာတော့အာမလှုပ်ရှားခြင်းတို့ရောက်လာတော့အာလှုပ်ရှားခြင်းမရှိတော့ဘူးတဲ့တည်ရနေပါပြီတဲ့အဲဒီခါမှာစိတ်ဓာဘိနိနာမေသင်စိတ်ကိုရှင်းရှုညွှတ်စေပါလေဘယ်ညွှတ်စေတော့ရှင်းဥစွာဘုဝေနိဝါဒဉာဏ်ရအောင် ရှင်းဘဝဟောင်းတွေကိုပြန်ပြီးသိနေအောင်လို့စိတ်ကိုညွတ်တယ်တဲ့ရှင်းဘဝဒီကဇံဝင်စားလိုက်သရုဒ္ဓဇံဇံဝင်စားပြီးတော့ရှင်းဘဝဟောင်းတွေပြန်ပြီးဆင်ញင်လိုက်ညစွာဘုရားတော့ခါခါလုံးဝမှာမဟုတ်ပါဘူးတခါတည်းနဲ့ပေါ်မှာပါပဲအဲတာမပုဂ္ဂိုလ်တွေကတော့ခဏခဏကျင့်ရတယ်အဲသရုဒ္ဓဇံဝင်စားလိုက်ရှင်းအောင်ဘဝတွေဆင်ញင်လိုက်မပေါ်သေးဘူးဆိုရင်လည်းနောက်တစ်ခါသရုပ်ဇံဝင်စားလိုက်ရှင်းအောင်ဘဝတွေဆင်ញင်တယ်ဒီလိုလုပ်ရတာဒီလိုလုပ်တော့ ကျင်မောင်းများတဲ့ခါကျတော့ရှင်းအောင်ဘဝတွေကိုပေါ်လာတယ်အဲဒီလိုရှင်းဘဝအကြောင်းအရာတွေပြန်ကြည့်တာပဲတဲ့အဲဒီရှင်းဘဝအကြောင်းအရာတွေသိပြီးတော့လည်းပဲသုတုပပါဒညာခေါ်တဲ့သုရိပရိသေကိုပြီးတဲ့ညာဒီပါစကုပါပဲအဲဒီစိတ်ဖြစ်အဲဒီညာဖြစ်ဖို့ရတယ်မြတ်စွာဘုရားကဆင်းညွတ်တယ်ဆင်းညွတ်တဲ့ခါကလာသုလဇာဝင်စားလိုက်ဝင်စားပြီးတော့လောကကြီးကို စိတ်ကူးနဲ့မှန်းပြီးတော့ကြည့်လိုက်မြတ်စွာဘုရားတခါလောက်နဲ့ပြီးမှာပါတခါလောက်နဲ့မြင်မှာပါသာမပုဂ္ဂိုလ်တွေကြတော့ခဏခဏကျင့်ရတယ်ခဏခဏထပ်ခါထပ်ခါလေးလာအဲလောကအကြောင်းအရာတွေမြင်တယ်ဘာမှဆိုဘောလေညာကြီးတဲ့သူများတွေမှောင်းနေမယ်အဲဒီဒီပါစိတ်ကိုပြင်ညတဲ့ပုဂ္ဂိုလ်ကညတယ်မြင်တာပဲလို့ အဝေးကြီးတယ်မြင်တာနာယံတို့တောင်တို့ကာကွယ်ရှိနေတယ်ဘုရားကမြင်တာပဲလူလောကလာမဟုတ်နာလောကတို့အပယ်လောကတို့ငရဲတို့အဲ့ဒါတွေလည်းမြင်တာပဲလောကလုံးအကုန်လုံးမြင်တာဒီစัจ java လာတာမဟုတ်ဒီစัจ java လာတွေလည်းမြင်တာပဲမြတ်စွာဘုရားအလောင်းတော်မှာတော့အကုန်လုံးမြင်နိုင်တာမမြင်နိုင်တာမရှိပါဘူး။တာမန်ပုဂ္ဂိုလ်တွေတော့သူတော်ယုံမို့နေတယ်။အဲဒီတော့ ဒီပါစိတ်ကဝိညာဉ်ဖြစ်မြင်တဲ့မြင်တဲ့ခါကာလကျတော့တတ္တဝါတွေကအခုပဂရိလူတွေပဂရိမျက်စိနဲ့မြင်တယ်လို့ပြောတယ်ပဂရိမျက်စိနဲ့မြင်တော့လူတွေဟိုရိုးရိုးပုဂ္ဂိုလ်တွေစုဝေးသွားလာနေတဲ့ညာရှိရင်လူတွေမျိုးမျိုးတွေ့ရတာပေါ့အချို့လည်းပဲမကြမ်းမှာဖြစ်ပြီးတော့နေတာတော့ဆင်းမပြေဖြစ်ပြီးတော့နေတာဒီလိုအတည်းရှိတာပေါ့အဲဒီလိုပဲဘိညာဉ်နဲ့ရှိလိုက်တဲ့ခါကာလမှာတချို့ကသေသွားပြီ ပြေပြီးတော့ဘယ်ရောက်သွားပါလဲကြည့်လိုက်တော့ဘယ်ရောက်နေပြီအကုသိုလ်ကကျိုးပေးပြီးတော့ငရေရောက်နေတာဒိဋ္ဌာဖြစ်နေတာပြိတ္တာဖြစ်နေတာအဲ့ဒါတွေတွေ့ရအဲပြေပြီးတော့သူကလည်းလူဖြစ်နေပြီနတ်ဖြစ်နေပြီအဲကောင်းမြတ်ရရောက်ပြီးတော့နေဒီလိုအားလည်းတွေ့ရတယ်မျိုးမျိုးတွေ့ရတယ်သုတုပပါဒနာခေါ်တယ်သုရိဒေတိဘဝဟောင်းကသေးပြီးဘဝသည်ဖြစ်ပုံတွေအဲ့ဒါတွေဘုရားလောင်းတော်ကဒီလိုတွေ့ရတယ် များလောက်တော့မဟုတ်ပါဘူးဇံပင်ရှင်တွေကောင်းကောင်းလေ့လာတဲ့ပုဂ္ဂိုလ်တွေကပုထုဇဉ်တွေလည်းပဲသူကသိပါတယ်သာသနာ့ဘကရေသိတွေလည်းသိတာရှိတာပါပဲအဲဒီဒါအရှားမြင်နေတဲ့ဆိုင်တဲ့ခုကာလဘာဘာကြားတယ်ဘာမြင်နေစသဖြင့်ကြားမြင်ပေါက်တယ်ဆိုရင်သိပြီးတော့အားကိုးရတယ်သိပြီးတော့ထင်ကြီးရတယ်အဲဒီကြားမြင်ပေါက်ရုံကတော့တရားလုံးမဟုတ်ဘူးကကြားမြင်ပေါက်ရုံကတော့ ကြားတာကဒိဗ္ဗသောတာပင်ခေါ်တယ်မြင်တာကဒိဗ္ဗစကုပင်နဲ့အဲဒါအခုဘုန်းကြီးတို့သင်ကြားတဲ့အတိုင်းရှုမှတ်နေတဲ့ပုဂ္ဂိုလ်တွေကလည်းတချို့သမာဓိညာဖြစ်ခါစားမှာအဲဒီတော့အမြင်ကြားတဲ့ပုံစံရှိတယ်ဒါပေမဲ့သိမမြင်နေဘူးဥရိယဗျာဉာဏ်စီမှာဥရိယဗျာဉာဏ်ရဲ့ရှင်နာစီကသမာဓိအားကောင်းတဲ့ခါကလာအမြင်ကြားတဲ့ပုံအဲဒါတွေသဘောကျနေရှိမှတဲ့အဲဒါတွေနဲ့ပြီးချို့တော်ပါတယ်တော်ကို မှန်ပါတယ်သူကကြည့်လိုက်ရင်မြင်လာတယ်တခါကမခုတ်ကူကဝိသင်ကကျွန်းတွေကပေါ့ဒကမာကြီးတယောက်သူကအဲဒီတော့အချားနေနေတယ်ကပေါ့ဆရာဒီတရားထုတ်တော့ဒီကတိုင်းပါပဲအောင်းကပင်နာရှုမှတ်တယ်ဒီကနီးပါဒီကတိုင်းအထုတ်အဲသူညီမတယောက်ကသူ့အိမ်ကရွှေလက်ဝက်လက်စရွှေတွေပြောက်လို့ အဲ့ဒါတွေသူ့လာပြီးတော့မိတာတဲ့။မာကြီးမဆွေတွေကြောက်သွားတယ်။ဟုတ်တယ်စားတယ်။ကြည့်ပေးပါဦး။အာနင်တို့အကြီးလို့ရှိပါဦး။နင်တို့တော့ကြတောင်ပြောင်းပြောင်းပြောနေငါမရှိနိုင်ပါဘူးဆိုပြီးတော့ညင်းတယ်။ငါတော့ငါထားပြီးတော့ပြောတော့လွယ်မကင်းတာလည်းသူကကြည့်ရတာပေါ့လေ။တရားမှားပြီးတော့ဓမ္မကြီးဖြစ်လာတဲ့အတိုင်းကြည့်လိုက်တော့အာညင်းရင်ကထိုင်းစင်နေတဲ့ကလေးမလေးယူသွားတာ။ သူ့အိမ်ပြန်ရောက်နေပြီသူ့အိမ်ရောက်တော့လည်းမိဖို့ကြောင့်မှထားတယ်မိဖို့ကြောင့်မှရခိုးစဉ်လို့ခေါ်တာပေါ့လေအဲ့ဒီပေါ်မှာတင်ထားတယ်ဘယ်လိုခွက်ကလေးနဲ့ထည့်ပြီးထားတယ်ဆိုတာသူကပြောတာပြောတာအဲ့ဒီ decision ဒကမာဇေယျတယောက်ကိုခေါ်ပြီးတော့အဲ့ဒီပစ္စည်းပွားပြီးတော့ကြည်လာတယ်သူကဒီတိုင်းသွားလို့ရှိရင်လည်းတော့ကြာတော့အရှုပ်ထွေးဖြစ်နေလို့ ကျဲတာခေါ်သွားတယ်ကျဲတဲ့ကလည်းခေါ်သွား။ဒါကလည်းဟိုရောက်တဲ့ခါကလည်းဒီကအိမ်ရောက်တော့အိမ်ထဲတောင်မဝင်ဘူးကမြို့ကိုကြောင်သွားတယ်။မြို့ကိုကြောင်သွားတော့လည်းဟိုကပြောတဲ့အတိုင်းပဲကျခွင်းစင်ပေါ်မှာဘယ်လိုရှိတယ်ဆိုရင်ကျခွင်းစင်မှာရှိတယ်ဆိုတော့သူကခွက်ကလေးနဲ့တခြားထည့်တယ်တွေ့တာ။တွေ့တော့သူကအဲ့ဒါဖွင့်ကြည့်။ဖွင့်ကြည့်တော့သူ့ပစ္စည်းတွေဟုတ်နေတာပေါ့။ဟုတ်နေတော့ဒါလေးယူလာပြီးတော့အဲဒီ ရဲရရှိကိုပြောပြီးပါပြီခင်ကျင်ရတယ်ပြင်များလားပါဘယ်နဲ့တော့ဟိုကအာအောနေအဲဟိုဘုရားတက္ကမကြီးကသူကအကြမ်းမြင်ပေါ်လို့သူကနေပြီးတော့ပြောလိုက်တာအဲကလောဘုရားတရားတော်မဟုတ်ပါဘူးဒါအခွင့်အရေးသဘောပဲအခွင့်အရေးအစ်စ်လည်းပဲမဆိုးနိုင်ဘူးတမာရီအဆောင်ဖြစ်တဲ့ဥစ္စာတော့ဆိုရမှာပဲအဲဒီလိုဖြစ်တာလေအဲဒီပါသကုဘိညာဉ်နဲ့ဒီလိုမျိုးဆိုပြမြင်တော့ အတ္တဝါဒီကံအားတွေကပေပြီးရင်ဘဝတွေဖြစ်တယ်ဆိုတာမြင်ရတော့ဘဝတွေဖြစ်တာဘာကြောင့်ကံကြောင့်ဖြစ်တာကံမဖြစ်အောင်လို့ဘာလို့လဲဆိုရင်ဆွဲလာမှုဥပါဒမဖြစ်ဖို့ဆွဲလာမှုဥပါဒမဖြစ်အောင်ဘာလို့လဲဆိုရင်တဏှာမဖြစ်ဖို့နှိစ္စတာမှုမဖြစ်ဖို့အဲတဏှာမဖြစ်အောင်ဘာလို့လဲဆိုရင်ဝေဒနာဝေဒနာခံစားလို့ဖြစ်တာဒါတော့ဝေဒနာတော့ကင်းအောင်တော့မကျင့်နိုင်ဘူးအဲဒီဝေဒနာကိုအမှန်တိုင်းသိတဲ့ဝိဇ္ဇာဉာဏ်ဖြစ်ဖို့လိုတယ် အဲမြင်နေကြတဲ့ဓဝါ၆ပါးဖြစ်တဲ့တရားတွေအနိစ္စဒုက္ခအနတ္တမှန်တိုင်းသိရင်တော့ပြင်ဖြစ်တဲ့ဘာမှမရှိဘူးဖြစ်တဲ့ဘာမှကင်းလို့ရှိရင်ဆွဲလမ်းမှုမရှိဘူးဆွဲလမ်းမှုမရှိလို့ရှိရင်အဲကံပြုမှုမရှိဘူးကံမရှိရင်ကံအရှိမဲ့ဘဝတွေလည်းမရှိဘူးငြိမ်းတာပဲအဲဒီလိုမြတ်စွာဘုရားလောင်းတော်ကိုရွေးနဲ့ကိုသဘောပေါက်ပြီးတော့ဒီကအထုတ်တာအဲဒီအထုတ်ပုံကြီးရတော့နောက်နားကြမှာအဲဒီလိုအထုတ်တော့ ဝိပဿနာညာစဉ်တိုင်းတက်ပြီးတော့အရဟတမေရှင်ဝိညာဉ်ရောက်တာပဲရဟတမေကိုရောက်တော့ဘုရားဖြစ်ပြီးတော့သွားတယ်အဲညာဖြည့်ရည်တင်ပေးစိတ်ကိုပင်တဲ့ဒီညာ၃မျိုးဖြည့်ရည်ရှင်းဝါဟောင်းတွေကိုသိမြင်နိုင်တဲ့ညာပုဝိနိဗ္ဗာန်ညာခေါ်တယ်အဲသုရိပရိသေနဲ့တကွလောကကိုမြင်နိုင်တဲ့ညာသုတ္တပပဒညာလို့ဒိဗ္ဗစိတ်ကိုညာလို့ခေါ်တယ် နောက်ပြီးတော့ဘုရားအဖြစ်ရောက်တဲ့အာသဝခရညာအာသောတရားလေးပါခုံတဲ့ရာထမေပုံညာအာသဝခရညာအဲ့ဒီညာသုံးမျိုးဖြစ်ပြီးတင်ပေးသည်စိတ်ကိုတင်ပေးတယ်ဆိုတာစိတ်တန်းအဘိညာမဲ့တဲ့စိတ်တန်းစိတ်ကိုအဘိညာမဲ့တဲ့ရှေးရှုညွတ်စေသည်အဲ့ဒီအဲ့ဒီညာနေဖြစ်အောင်လို့စိတ်ကိုညွတ်စေတာရှင်းပါဟောင်းနေမြင်မြင်ပါစေရှင်းပါဟောင်းနေ ကြည့်မယ်မြင်ပါစေလို့သုံးသိပြီးစိတ်ကိုရှင်းပါအောင်လေပြီးပို့ပြီးကြည့်လောကကြီးကိုမြင်မြင်နဲ့ဘဝအောင်းကသေးပြီးဘဝသေးဖြစ်တာတွေမြင်မြင်နဲ့အဲဒီလိုမြင်ပါစေလို့ဒီကဆက်ခုအဘိညာဉ်ဖြစ်အောင်လို့စိတ်ကိုညှို့ပြီးနောက်ဆုံးအာသောတရားတွေကုန်ခန်းနဲ့ရဟတမေဘုံညာနေဖြစ်အောင်လို့လည်းစိတ်ကိုညှို့ပြီးတော့ပြီးစိတ်ညှို့ဆိုအဲဒီမှာတော့ဝိပဿနာရှိရတာကလည်းအဲရှုပုံနဲ့နောင်သားကြမှာပြော ကောင်းစွာရှုထားစိတ်အားပြည့်နေတဲ့ကောင်းစွာရှုလို့စိတ်အားပြည့်နေလို့ရှိရင်သမာဓိတွေကောင်းစွာထားသည်ဆိုကောင်းစွာရှုပြီးတော့ထားကောင်းစွာရှုထားလို့စိတ်တွေစိတ်တွေပရိသုတ်တွေအဲစိတ်တွေစိတ်တွေအဲဒီစိတ်ဟာအင်းအားပြည့်နေပြီသမာဓိတွေကောင်းစွာထားလို့စိတ်တည်ကြည်နေပြီဆိုလို့ရှိရင် ကောင်းစွာရှုထားစရာကြည့်ရင်တန်ရှင်းဖြူခွေးညစ်ကြေးကင်းစင်အဲတန်ရှင်းဖြူခွေးနေပါပြီတဲ့ညစ်ကြေးလည်းကင်းနေပါပြီတဲ့ပရိသုတ်တွေပရိယောဓာတွေနေနေဥပိတုပိကလေးတွေနူညာခဏညာလှရှားကင်းစင်ကာမဏိဘုရုဘူတွေကာမဏိနူညာနေပါပြီခုနဲ့လည်းကိုလိုရှိရနှလုံးသွင်းကိုလိုရှိရကိုရှုဖို့အားထုတ်ဖို့ရတဲ့ခန့်ခါညာညာသံသနာဖြစ်နေပါပြီတဲ့ ထိတိအာနိသပါတိတည်ရပြီးတော့လှူရှားခြင်းမရှိတဲ့သဘောနဲ့ရောက်နေလှူရှားခြင်းနဲ့ကင်းနေပါပြီတဲ့သမာဓိကောင်းဖြစ်နေပြီလို့ဆိုလိုတာပါပဲအဲဒီလိုခါကာလမှာစိတ်ဓာတ်ဘိညာပေတဲ့စိတ်ကိုရှင်းရှင်းညွှန်စေသည်ဘာပြောင်ညွတ်တုံးဘုဝေနိဝါဒရှင်းဝအောင်နေသည့်ဉာဏ်ဖြစ်အောင်လို့ညွတ်တယ်အဲဒိဗ္ဗစိတ်ကုဉာဏ်လောကကြီးအကြောင်းကိုမြင်တဲ့အသိဉာဏ်ဖြစ်အောင်လို့စဉ်းညွှန်ပေးတယ်အဲဒါကတော့ ဘုရားပြကြောင်းဟိုရင်အနိကတော့မဟုတ်ဘူးအဲအခြေခံတော့ဖြစ်ပါတယ်ဒီကတော့ဟိုကလောဘုရားမဟုတ်သေးဘူးလောကီတရားတွေကအားနဲ့အဲ့ဒါလည်းဒီမှာဝိဇ္ဇာ၃ပါးအစဉ်တိုင်းနဲ့ဆိုရင်ဟောတာရှိပါအောင်နေပြီးတာကဝိဇ္ဇာဉာဏ်တစ်ခုအင်းဘဝအောင်မသိဘဝသိတွေဖြစ်တာကိုမြင်တာကဝိဇ္ဇာဉာဏ်တစ်ခုဒါလောကီဝိဇ္ဇာဉာဏ်နှစ်ခုအဲ့ဒါလည်းဝိဇ္ဇာပဲနောက်ဆုံး ရာထမေရာထကုညာအလောတရားကုကုညောင်းပြည့်တဲ့ညာအဲ့ဒါကတော့ဘုရားပြည့်စုံညာအစ်စ်ပဲညာဖြည့်ဖြည့်အဲ့ဒီညာသုံးမျိုးဖြစ်အောင်လို့စိတ်ကိုကျင်ပေးပါသည်တဲ့တိုင်းဒါလေးဆိုရအောင်လေ။ကောင်းစွာရှုထားစိတ်အားဖြင့်ဉာဏ်ပန်းစင်ဖြူခွေနေစေကင်းစင် ခဏ်ညာလှုပ်ရှားကင်းလင်ဉာဏ်ဖြည့်ရေးတင်ပေးစိတ်ကိုပင်သု အခြေခံမာယီတွေစိတ်တွေကောင်းစွာစိတ်ကိုထားလို့ကောင်းစွာစိတ်တည်ကြီးအားပြည့်နေပြီဆိုလို့ရှိရင်လူကြားတဲ့ပုဂ္ဂိုလ်တွေအမှားကောင်းရင်အဲ့ဒါပဲမမကောင်းသေးရင်လူပြနာပြရတယ်ဘယ်မှရှိရမသိသေးဘူးအမှားကောင်းလာပြီဆိုလို့ရှိရင်စိတ်တွေကဘယ်မှမတော့အဲ့ဒီခါကျရင်အမှားတိုင်းမှလည်းယုံနဲ့နာနဲ့ပိုင်းခြားပြီးတယ်အကြောင်းနဲ့ကျိုးနဲ့ပိုင်းခြားပြီးတယ်အနာမစက်ဖြစ်ပြနေတာလည်းသိတယ်အနိစ္စဒုက္ခအနတ္တတွေအကုန်လုံးလျှောက်ပြီးသွားတာအဲဒီလိုသမာဓိတစိတ်ဓာတ်ကောင်းစွာရှုထားလို့ တရားပြည့်နေလို့ရှိရင်တဲ့ပရိသုဒ္ဓပရိယောဓာတတန်ရှင်းဖြူစင်းနေပါပြီတဲ့အဲကိလေသာညစ်ကြေးတွေကြားထဲဝင်မှုသူကမှတ်စေကြည့်တယ်သွားနေအညစ်ကြေးတွေကင်းနေပါပြီတဲ့အဲငင်ငယ်ဝိရုပက္ကလေးပြီးပြီးတော့ဝိရုဝိရေကာမဏိရဲ့နုညခံခံရနေပါပြီတဲ့ခံခံနေကြကျမ်းကျမ်းမာမာယူများကျမ်းမာတန်ဆွမ်းနေတယ်လို့ပဲစိတ်ထဲတန်ဆွမ်းဆွမ်းနဲ့နူးလေးနူးညပါလေကိုရှိနေတာရှုနိုင်တယ် ဘယ်မှာရှုနေမယ်ဆိုအဲ့ဒီရှုတဲ့နေရာခေါင်းသာပင်သာပဲရှုမယ်ဆိုခေါင်းသာပင်သာတဲ့ကိုလိုရှိရတယ်ရှုလို့ရရှားတစ်ပါးစိတ်တွေလွတ်မသွားဘူးအဲဒါဘုလိုဝိရိကံနဲ့နုညခံညာနေပါပြီတဲ့လှုပ်ရှားကင်းစင်အဲ့ဒီထိတည်အနိစ္စပါတိတည်ရပြီးတော့မလုံရှားပဲနဲ့လှုပ်ရှားကင်းမှုကင်းနေပါပြီအဲ့ဒီလိုဖြစ်တဲ့အခါမှာစိတ်ကို ကိုယ်ဝေနိဝါဒရှိဝဟောင်းတွေကိုသိအောင်ညွှန်ရင်လည်းရတဲ့ဒါကဟိုဇာရမှာနော်ဒါလည်းဇာမရပဲနဲ့ကတော့မသိကြဘူးဇာမရပဲနဲ့တော့မသိကြဘူးဒါလည်းဇာရဇာမလည်းစရုပ်ဇာကြောင့်ရမှာပြီးတော့ဒီဝဇခုညာမျက်စိတို့လောကကြီးလူရှိရာကြီးမြင်နိုင်အောင်မြင်နိုင်တဲ့ညာအဲဒီညာလည်းပဲ ဇာညာမှာပဲသရုပ်ဇာခြင်းရမှာငါမှအပြီးစိညွှတ်လိုက်အဲ့ဒီလိုမြင်နေတယ်ဒါလည်းသာမန်ပုဂ္ဂိုလ်တွေမလွယ်ပါဘူးအတော်တော်လေ့ကျင့်ကြည့်နောက်ဆုံးအရိယာမညာပညာရောက်အောင်ဆိုတာကတော့ဝိပဿနာရှိရတာဝိပဿနာရှိတဲ့အတိုင်းပါပဲရှိလို့ကောင်းနေဝိပဿနာဉာဏ်နဲ့ဆင်ရင်တက်ပြီးတော့ရာတရာတမေဘုရားအောင်လို့ဖြစ်သွားတာပဲအဲဒီလိုဉာဏ်သုံးရောဖြစ်ပုံဝိဇ္ဇာအဓိကတာတဲ့ဝိဇ္ဇာဉာဏ်ကိုရပြီ အဝိဇ္ဇာဝိရတာအဝိဇ္ဇာမသိတာမသိတဲ့သဘောကိုလည်းပယ်အပ်ပြီးဝိဇ္ဇာလည်းကျင်းသွားပါပြီ။အဲဒါကတော့ကိုဝိပဿနာရှုတာနဲ့အနာကိုက်တယ်။ရှုတိုင်းရှုတိုင်းအမှန်သိနေတယ်အမှားသိရင်ကျင်းနေတာပဲ။မြင်တာလည်းယုံနဲ့နာဖြစ်ဖြစ်တရားကြားတာလည်းယုံနဲ့နာဖြစ်ဖြစ်တရားစသည်ဒုက္ခိုက်တာနဲ့သူဖြစ်ဖြစ်သွားတဲ့တရားအနိစ္စဒုက္ခအနတ္တတရားလေးဆိုအမှန်နဲ့သိနေတယ်မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်အနေနဲ့ဆွဲလန်းတဲ့ဝိဇ္ဇာကင်းနေတာပဲဝိဇ္ဇာဉာဏ်ဖြစ်တာနဲ့ဝိဇ္ဇာကင်းတာပဲ ဝိဇာဥပ္ပနာဝိဇာဉာဏ်ဖြစ်ပြီးဓမ္မဝေတော့အမှောင်ကင်းသွားပြီအမှောင်အမှောင်လည်းကင်းသွားအမှောင်ဆိုတာလည်းမောဟပဲအလွဲပြီးအာလောကဥပ္ပနာအယောင်လင်းဖြစ်လာရောင်လင်းဆိုတာလည်းပဲဒီညံမှန်းတော့ပဲဘယ်လိုဖြစ်တာလဲယထာတံအပမတတာအာသဗိနောပိတတတာဝိရာတော့အစဉ်ကတော့ပါဠိအပမတတာကစတယ်ဒါပေမဲ့လို့ဟို ဗမာဝါရနဲ့အစဉ်ကတော့ဗိဒတတကစမှာလို့ပို့ပြီးတော့ချောတယ်ဗိဒတတကိုနဲ့တည်းမငဲ့ွယ်ဖဲစိတ်ကိုလိုရသောစေလွတ်အားညွတ်เสียသည်ဖြစ်၍အာဇာတိနောကိလေသာကိုပူလောင်စေတတ်သောပြင်းပြင်းထန်ထန်အားထုတ်တဲ့လုံလဝိရဏနဲ့ပြည့်စုံသည်ဖြစ်၍အပမတ္တသမမင်းမလျော်သောပုဂ္ဂိုလ်အား အဝိဇ္ဇာဝိဇ္ဇာသည်မိတာယတာကင်းတဲ့ကဲတဲ့ဝိဇ္ဇာဝိဇ္ဇာဥပ္ပန္နယတာဖြစ်တဲ့ကဲသို့ဘယ်လိုပဲထားပါလဲအဲဒီလိုပါပဲအဲဒီဖြစ်တာမျိုးပါပဲတန်ခါတော့လည်းတူးမရှိဘူးအဲပဟိတတမဟိတတဆိုတဲ့ဂုံအာတာပိဆိုတဲ့ဂုံအပမတဆိုတဲ့ဂုံဒီသုံးဂုံနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်မှာဖြေရုပ်ဖြစ်ဖြေရုပ်ဖြစ်စဉ်ပါပဲတဲ့ဒီပုဒိအာဆိုတဲ့ဝိဇ္ဇာသုံးမျိုးဖြေရုပ်ဖြစ်စဉ်ပဲအခုဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကတော့

နိဗ္ဗာန်ဒီဆင်းညွတ်တာလည်းပဲရတော့ရပါတယ်ဒါပေမဲ့နိဗ္ဗာန်ရဲ့လို့မဟုတ်ပါဘူးသူကတော့အဲဒီပုဂ္ဂိုလ်နိဗ္ဗာန်ဆိုရင်ပုဂ္ဂိုလ်နိဗ္ဗာန်ညာဖြစ်ဖို့ရပဲဒီပါစိတ်ကုသိုလ်ဒီပါစိတ်ဉာဏ်ဖြစ်ဖို့ရအတောခိယဆိုရင်အရတ္တဉာဏ်ဖြစ်ဖို့ရအဲဒီဖြစ်ဖို့ရအဲဒီဉာဏ်၃ပါးကိုလိုရှိရဖြစ်ဖို့ရကြိုးစားကိုယ်နဲ့အသက်မငဲ့ွယ်ပဲအဲဒီလိုတရားအထုတ်နေလို့ကိုမှပိန်ချုံသွားရင်သွားပြီစေ အသက်လည်းသိချင်းသိသွားပါစေဒီတရားရရင်ပြီးရတရားရအောင်ငါကြိုးစားအထုတ်မယ်ဆိုစိတ်နဲ့တရားစီကိုသာလဲစေလွတ်ထားမယ်အဲဒီစေလွတ်ပြီးတော့အာတာပီနောကုလောင်စေတဲ့လုံလဝိရနဲ့ပြရမယ်ပြည့်စုံရမယ်လုံလဝိရလုံလဝိရနဲ့တကယ်အားထုတ်နေလို့ရှိရင်ကိလေသာတွေမဝင်နိုင်ဘူးစိတ်တိုင်းစိတ်တိုင်းမှနေဘာကိလေသာမှမဝင်နိုင်ဘူးအဲကိလေသာတွေကိုတွေးချောက်ကင်းပြောက်စေတတ်တဲ့

အဲ့ဒါကိုကိုနဲ့အသက်ငဲ့ွယ်ကင်းခွာမနစ်မဆုပ်အာထုလျက်သာတတိမပြရှုရှုမှတ်ပြုမှာညာသုံးမျိုးဖြစ်ရုပ်ရှိနေပါကိုနဲ့အသက်ငဲ့ွယ်ကင်းခွာဆိုတာဗိဓတတာနိဗ္ဗာန်ကိုစေလောတာစိတ်ရှိပြီလို့ပြတာကဗိဓတာစေလောတာကိုအတ္တကစိတ်စေလောတာစိတ်စေလောတာကိုရှိပြီဖြစ်ပြီအဲနိဗ္ဗာန်ရတော့မဟုတ်ပါဘူးကိုရလို့လေတရားရဖို့ရအဲ့ဒီတရားရရင်ပြီးရဘူးလောကမှာစီးပွားရေးလို့ စီဝါရေးတဲ့လူကလည်းမိမိရလို့စီဝါရေးရအောင်ကြိုးစားရတာကိုမိမိနေလည်းကြိုးစားရတယ်။ဒါဖြစ်လို့ပါပဲ။မိမိရလို့တဲ့တရားလေးတရားများစီဖို့စိတ်ကိုတင်းတင်းကြီးပို့ထားတာအဲ့ဒါကိုပြောတာပါ။ဥပ္ပနိဝဒညာရအောင်သုံးပေါင်းဒီကလက်ညာရအောင်ဒါဖြစ်လို့လည်းရှိတာပါအခုအရိယာမညာရအောင်ဆိုတာကတော့နိဗ္ဗာန်စီလူစီလူတဲ့ဆိုတာနဲ့သဘောအချင်းနဲ့တူပါတယ်။ ကိုယ်နဲ့တည်းမနဲ့ကွယ်ပဲနဲ့အားထုတ်ပါတဲ့ကိုယ်နဲ့အသက်ငဲ့ကွယ်ကင်းကွာတဲ့ကိုယ်နဲ့အသက်မနဲ့ကွယ်ပဲနဲ့ဒီနေ့အားထုတ်ရမယ်ဒါအခုဒီမှာဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေနဲ့သိဆိုင်တဲ့အမှန်ကောင်းနေတယ်မနစ်မဆုပ်အားထုတ်လျက်သာဆုံးနေခြင်းမရှိရဘူးတဲ့အာတာပိနောကိလေသာပူအောင်၆တွေ့စီတဲ့လုံလဝိရဲ့တင်းတင်းကျပ်အာထုပါတဲ့မဆုံးမနစ်ပါစေနဲ့တဲ့လုံလဝိရဲ့မနစ်မဆုပ်အာထုလျက်သာတတိမပြရှုမှသူငါအပမတ္တကမမိမလျော့ မင်းမလျော်သည်ဖြစ်ဝိရတော်နေတော့မင်းမလျော်ဓမ္မတမှတ်ပြီးတော့နေတတိမပြရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်သုံးမျိုးဖြစ်ရရှိနေပါဉာဏ်သုံးမျိုးပုရိယာဆိုတဲ့ဥဝေနိဘာကဉာဏ်ဒေဝစိတ်ကုဉာဏ်အာသဝခယဉာဏ်ပုရိဉာဏ်ပုရိယာဖြစ်ရုပ်ပဲအဲ့ဒီဖြစ်ရုပ်ဖြစ်စဉ်နဲ့ငါဘုရားဖြစ်လာတယ်လို့ညဇော်ပြဟောကြားတော်မူပါတဲ့အတိုင်းဒါလေးဆိုကိုယ်နဲ့အသက်ငဲ့ွယ်ကင်းကွာကိုယ်နဲ့အသက်ငဲ့ွယ်ကင်းကွာ နစ်မဆုံးအာထုတ်လျက်သာတတိမပြရှုမှသူမှာသုံးမျိုးဖြစ်ရိုးရှိနေပါဘုရား အာသဝခယညာဆိုတဲ့ရတနာရတကုညာရောက်တယ်မှာရောက်ပုံတွေတော့ရှည်ကြီးပါပဲ။ကာမသဝမှာလည်းလွံ့မြောက်တဲ့ဘဝသဝမှာလည်းလွံ့မြောက်တဲ့ဝိဇာသဝမှာလည်းလွံ့မြောက်သွားပြီတဲ့။အဲဒါတွေဟောတော့တာရှိပါတယ်။အဲဒါအဲ့ဒီပုံအဲ့ဒီနည်းဖြင့်ဘုရားဖြစ်တော်မူရဲ့ဆိုတာကိုဝိရိဇဘုံသားကြီးကဟောတော့ဝိရိဇဘုံသားကြီးကအမှကြည်ညိုပါတယ်။ဒီလိုတရားတွေကြားရတာအထုတ်ပြီးတော့ ကိုယ်တိုင်တွေ့ပြီးပြီးတော့ကိလေသာတွေကလွန်မြောက်လာတဲ့ပုဂ္ဂိုလ်ပဲဒီလိုပုဂ္ဂိုလ်သူရှင်ကကာမပုဂ္ဂိုလ်လိုအောင်းမိတ်ပြီးတော့ကြီးတဲ့ပုဂ္ဂိုလ်တွေမျိုးစီရမလားလို့ဖြစ်တင်ဆွဆွဲမိတာငါမှားတာပဲလို့ဒီမှာတာဝကတွေဖြစ်ပြီးမြတ်စွာဘုရားမတော်ပြီးတော့တရဏဂုံတွေလည်းဆောက်တည်ပါတယ်တရဏဂုံတည်သွားပါတယ်တရဏဂုံတည်ပါတဲ့အပြင် အဲ့ဒီမှာဝါဆိုဝါကခုရတဲ့သူကလျှောက်သေးတယ်လျှောက်တော့မြတ်စွာဘုရားလည်းဇာကတော့မိမရှိပါဘူးတုန်ဒီပါဝင်ကဆိတ်ဆိတ်နေပြီးတော့သဘောတူလိုက်ပါတယ်အဲဒီမလေရုပုစီမန္ဒဆံမလေရုအရှင်ကြီးပေါ်တယ်မာခွန်ရလေရုရှင်ကြီးခွာမှာဒါတော့ပါဠိကတော့ဖြင့်ဘလူလို့ပြောထားတယ်မလေရုအရှင်ကြီးခုဒီမှာပါရှင်ကြီးညာရှင်ကြီးစသည်ဖြင့်ဒီလို တောရွာတွေဘာတွေမှာရှိတယ်အသိပင်တွေအဲဒီသိပင်တွေဘယ်သူမှမဖြစ်စည်းအောင်အဲကာလာနေပါလေဘေးမှာဝိုင်းလာရင်ကြည့်လိုက်ရင်သိပင်တွေကစီစီကားကားဖြစ်နေလို့ရှိရင်အဲ့ဒါဟာလို့ဥရကလူတွေကအဲ့ဒါအရှင်ကြီးရှိတယ်ဆိုပြီးတော့ရိုးသေးသေးထားတယ်သိပင်တွေကိုသိစီကားတယ်နော်အဲ့ဒါအခုဒီမှာတော့နေလူဆိုတာနာမည်ပဲနေလူအရှင်ကြီးသိပင်ပေါ်တယ်နေလူရှင်ကြီး နေရဲ့ဓမ္မဘင်းကြီးအောက်မှာမြတ်စွာဘုရားသတင်းသုံးနေအကြောင်းမရှိဘူးဝိရင်ဇဘုံသားဝါစုဘုရားလျှောက်အကြောင်းနဲ့ဆောက်ပေးတာမဟုတ်ဘူးမြတ်စွာဘုရားကတော့သူအကြောင်းအလိုကဝါစုရမှာမဝါစုတာပါအဲဒီမှာဒီတိညာအနေနဲ့လည်းဒီလိုပဲသစ်ပင်အောက်တွေနေရမှာအဲဓမ္မဘင်းရဲ့တွေပေါ်တယ်ပြောတယ်ဒီကဓမ္မဘင်းအောက်နေမှာပေါ့ဒီလိုပဲနေကြမှာ900ဆိုရင်အများကြီး မိုးရတယ်မင်းတော်ဘူးအဲတော့မိုးခေါင်တယ်မိုးခေါင်နေတော့တော်ပါပြီမိုးခေါင်လို့မိုးရသေးရမယ်ဆိုရင်ခက်တာနေလို့ရအဲ့ဒါကဝိရဇပုံနာကြီးမြတ်စွာဘုရားထာမှာဆွဆွဲပြီးမြတ်စွာဘုရားဟောတဲ့တရားကိုနားပြီးတဏှာကုန်ဒီမြတ်စွာဘုရားဝါကရှင်သုံးမူရာတောင်းပါလေမြတ်စွာဘုရားအဲ့ဒီဝါကတောင်းမူပြီးအဲ့ဒီဝါကပြီးတော့ရှေ့ဆက်ပြီးဟောကြရတယ်ရှိပါသေးတယ် အခုဒီကနောက်ဆုံးညဇောဘုရားအာဘရခိယညာရောက်ဘုရားဖြစ်တော်မူပုံကိုဒီကနေ့ပဲမဟာဗရဏသုတ်မှာတော့ဥပါဒနဲ့ခန္ဓာ၅ပါးကြီးရှုပြီးတော့အာသဝတရားတွေမှာစိတ်လွတ်သွားပြီဘုရားဖြစ်သွားပြီဆိုတာဟောတာအဲ့ဒါကတော့နောက်နောက်ပြင်းကြမှာညဝါကောဝါကောင်လာရေးကြမှာဟောရမှာငါရဲ့၃နိုင်ကြည့်သွားအဲ့ဒီဟာဟောပြီးရှင် တော်သရဏကြီးစီကြတော့မှဝိရင်ဇဒီမှာဝါကားလို့ငါမခေါင်းမတဲ့ဘေးနဲ့တွေ့ပုံတွေပါလေတော့ဖောက်ကြတယ်တော်တော်ရှိသေးတယ်ညဆိုအရှင်သာရိပုတ္တရာကဝိနည်းဒိဋ္ဌာကိုပြညာကိုလျှောက်ထားတာတွေပါလေရှိသေးတယ်အဲဒါတွေလည်းပဲပြည်ပြတိဋ္ဌာတွေပါပဲအဲဒါနောက်လာပြီးပြင်းနေကြမှာဟောရအောင်ဒီကတော့ဒီရင်ပဲအဲ့ဒီကြောပြီဒါပဲလည်းလို့ဆောင်းမှုကလေးတော့နည်းနည်းဆိုကြအောင်လေဥပါဒနဲ့ခန္ဓာ၅ပါးဆိုတာကလည်းဆိုရင် ယုံနာနေပဲမြင်နေကြတဲ့တရားချက်ပါဖြစ်တဲ့ယုံနာနေအဲ့ဒါတွေအဖြစ်အပျက်ကိုသိအောင်လို့ရှုရတာခုမြင်နေကြတဲ့ရှုနာနေအတူတူပါပဲအဲဘုရားလောင်းတော်ကအဲ့ဒီလိုရှုပြီးတော့ညာမင်းရဲ့ဥပဒနာညာရှင်တွေတက်ပြီးတော့ငါးတမဲကိုရောက်ပြီးတော့ဘုရားဖြစ်တော်မူပြီအဲ့ဒါလေးသုံးပတ်တစ်ခေါက်စီပဲဆိုတော့ဒါကတော့ဆွေလာနိုင်ရာမာခန္ဓာမာခန္ဓာနှစ်ဖြာဖြစ်ပြည့်ရှုနေသည် ၅ပါးယုံနာနှစ်ခုပါပဲယုံနာနှစ်ပါးရဲ့အဖြစ်အပျက်ကိုမြတ်စွာဘုရားရှင်းနေသည်အာတဝခရညာဖြစ်အောင်စိတ်စိတ်ကိုညှို့စေတယ်ဆိုအဲ့ဒါပဲဘာ၆ပါးဖြစ်တိုင်းဖြစ်တဲ့ယုံနာနေရှိတာဇာဝင်စားလိုက်ဇာစိတ်ဖြစ်ဖြစ်ရှုလိုက်အဲ့ဒီလိုပါလေပါတော့နောက်မြညာကြားတွေပေါ်ပေါ်နေလိုက်ပြီးရှုအဲ့ဖြစ်တဲ့တွေရှုနေတယ်အလောင်းတော်မှာညာမကြာမန်းစွာညာစဉ်တက်လေ ညဇောပြအလောင်းတော်မှာအဲ့လိုရှုနေရင်ယုံနာတစ်ပါးပိုင်းခြားသေးတဲ့အကြောင်းကျိုးသေးတဲ့အဖြစ်အပျက်တွေသေးတဲ့အနိစ္စဒုက္ခအနတ္တတွေသေးတဲ့ဝိပဿနာဉာဏ်နဲ့ဆင်းရဲတက်ပြီးတော့အာသောလိယာကိလေသာကျောကလွန်မြောက်သွားလေသည်အာသောလိအာသောတရား၄ပါးကိုကျော်လွန်ပြီးတော့ လွန်မြောက်သွားပြီလွန်မြောက်သွားပြီအရဟတကိုရောက်သွားဘုရားဖြစ်သွားပြီအခုတရားထုတ်ကြတာလည်းအဲ့ဒီတိုင်းပဲဥပါဒနာခန္ဓာ၅ပါးရှုဥပါဒနာဉာဏ်နဲ့ဆင်နိုင်တဲ့အဲအောက်ဖြစ်ဆုံးသောတာပတိမေခွန်ညာရောက်ပါပဲအဲဒီကြောင့်အထုကြအောက်ကဥပါဒနာခန္ဓာ၅ပါးအကြောင်းတွေကတော့ရှိရတဲ့ဒါခဏခဏဟောနေကြပါပဲဒါတော့မဆိုပါနဲ့တော့နောက်အဲဒီဘာကောင်လာရေးကြမှာဆက်ပြီးတော့ဟောရမယ်နေ့တော့ ဝါဒသင်္ကန်းစသည်တွေယူရမ်းလာရွေးချကြအောင်ဆိုရွေးချပြီးတော့အဲ့ဒီမှာအများဝေကြီးတော့သာဓုခေါ်